အခန်းကြီး36အငယ်1မှ6ယောသံအမျိုးဖြစ်သော မနာရှေနှင့်မာခိရတို့မှဆင်းသက်သောဂိလဤတန်အဆွေအမျိုးတကြီးတို့သည် မောရှေအစရှိသောဣဒရေလအမျိုးသားအဆွေအမျိုးတကြီးတို့ထံသို့လာ၍အကျွန်ုပ်တို့သခင်သည်စည်ရည်တံချသဖြင့်ဣဒရေလအမျိုးသားတို့အားခါနာန်ပြည်ကိုအမွေပေးစေခြင်းဟံ၎င်း အကျွန်ုပ်တို့အကိုဇလောဖတ်၏အမွေမြေကိုသူ၏သမီးတို့အားပေးစေခြင်းဟံ၎င်းဒါရဖျားအမိန်တော်ရှိပါ၏ထိုမိမတို့သည်မိမိအမျိုးမှတပါ အခြားသောဣဒရေလအမျိုးသားနှင့်စုံဖက်လျင် သူတို့အမွေမြေကိုကျွန်ုပ်တို့မိစဉ်ဖတ်ဆက်အမွေမှနှုတ်၍သူတို့ဝင်သော အမျိုး၏အမွေထဲ၌ပါတော်သဖြင့်အကျွန်ုပ်တို့အမွေမြေသည် ရော့ပါလိမ့်မည် ဣဒရေလအမျိုးသားတို့၌ယုဘိလနှစ်ရောက်သောအခါ၊သူတို့အမွေမြေသည် သူတို့ဝင်သော အမျိုး၏အမွေ၌အမြဲတည်သဖြင့်၊ကျွန်ုပ်တို့၏မိစဉ်ဘဆက်အမွေမှအစဉ်နှုတ်လျက်ရှိပါလိမ့်မည်ဟုလျှောက်ထားကြ၏။6ထိုအခါမောရှေသည်ထာဝရဘုရား၏အမိန့်တော်အတိုင်းဣသရေလအမျိုးသားတို့အားမှာထားလေသည်မှာ၊ယောသပ်အမျိုးသားတို့၏စကားသည်လျောက်ပတ်ပေ၏။ ဇလောဖတ်သမီးတို့၏အမှု၌ထာဝရဘုရားမိန်တော်မူသည်ကားသူတို့သည် အလိုရှိသောသူနှင့်စုံဖက်ပါလေစေတို့ရတွင်မိစဉ်ပတ်ဆက်အမျိုးသားမှတပါအခြားသူနှင့်စုံဖက်ခြင်းကိုမပြုစေနှင့်အငယ်9မှ73ဤဒေလအမျိုးသားတို့၏အမွေမြေသည်တမျိုးမှတမျိုးတို့မပြောင်းရဤဒေလအမျိုးသားအပေါင်းတို့သည်အတီးတီမိမိတို့ မိစဉ်ဖတ်ဆက်အမွေမြေ၌နေရကြမည်ဣဒေလအမျိုးတစုံတစ်မျိုး၌အမွေမြေရှိသောမိမသည်မိမိတို့မိစဉ်ဖတ်ဆက်အမျိုးသားနှင့်စုံဖက်ရမည်ထိုတို့ဣဒေလအမျိုးသားအသီးသီးတို့သည်မိမိတို့မိစဉ်ဖတ်ဆက်အမွေမြေကိုခံစားရကြမည်အမွေမြေသည်တမျိုးမှတမျိုးတို့မပြောင်းရဣဒေလအမျိုးသားအသီးသီးတို့သည်မိမိတို့အမွေမြေ၌နေရကြမည်ဟုမိန်တော်မူ၏ ထာဝရဘုရားသည်မောရှေအားမှာထားတော်မူသည်အတိုင်း၊ဇလောဖတ်၏သမီးမာလာ၊တိရဇာ၊ဟောဂလာ၊မိလကာ၊နောအာတို့သည်ပြု၍ပါကြီးသား၊ဘထွေးသားတို့နှင့်စုံဘက်ကြ၏။ထိုသို့ယောသပ်တွင်မြင်သောမနာရှေသားအဆွေအမျိုး၌စုံဘက်ခြင်းအမှုကိုပြု၍၊သူတို့အမွေမြေသည် သူတို့မိစဉ်ဘဆက်အမျိုး၌တည်နေ၏။ဤရွေ့ကား မောဘလွင်ပြင်ယော်ဒန်မြစ်နာယေရိခေါမြို့တစ်ဖက်၌သာရဖျားသည်မောရှိအားဖြင့်ဣဒေလအမျိုးသားတို့အားထားတော်မူသောစီရင်ထုံးဖွဲ့ချက်ဖြစ်သည်ရှင်မောရှိစီရင်ရေးထားသောတောလေယာကြံပြီး၏